အမှားသာလက္ခဏာ၃မျိုးပေါ့လေသဘာဝလက္ခဏာကိုယ်စီကိုယ်စီကိုယ်စီသဘာဝလက္ခဏာသက္ကတလက္ခဏာချိန်ကြီးလက္ခဏာနဲ့သမယလက္ခဏာသူကြီးလက္ခဏာဆိုလက္ခဏာ၃မျိုး ဟိုပါပေါက်ဖို့ပေါ်လာတယ်ပေါက်ဖို့ဆိုတာပြောဖို့သဘောကတော့တုံ့တင်းလှုပ်ရှားရွေသွားတဲ့ပွာရောလေးအဓိကပါပဲတုံ့တင်းလှုပ်ရှားတာကပရမတ္ထယုတ်တရားအဖြစ်မျက်မှောက်တိတိရတဲ့ယုတ်တရားအဖြစ်ပဲဟောဘုဂုတေချာရှိလိုက်ပါလို့ရှိရင် အဲဒီတောင်းတင်းထုတ်ရှားတဲ့သဘာဝအဲဒါသိရတာအဲဒီတောင်းတင်းထုတ်ရှားတဲ့သဘာဝသိကြရင်ထောက်ကြိုက်လိုက်ပြီးတော့ရှိရတယ်ဖြစ်ခိုက်ရှုမှသဘာဝမြင်သည်ဆိုတဲ့အတိုင်းပါလေထောက်ကြိုက်ရှုမှသဘာဝမြင်သည်သို့တူပဲပိန်ခိုက်ရှုမှသဘာဝမြင်သည်အခြားခြားဖြစ်ခိုက်လည်းလိုက်ပြီးတော့ရှိလို့ရှိရင် အဲ့ဒါလိုဖြစ်ခဲ့အမျိုးမျိုးခါလည်းပဲသဘာဝတစ်ခုခုကတော့ရှိနေတာပါပဲစားတဲ့သမီးလို့ဆက်မှာဝါရင်အရသာတစ်ခုရှိနေတယ်လို့ရှိနေတာပါအဲ့ဒီသဘာဝလက္ခဏာဟာသဘာဝလက္ခဏာမှာသူကအချိန်၃ပိုင်းရှိပါတယ်အစဖြစ်ပေါ်တဲ့အပိုင်း အလယ်ပိုင်းအဆုံးသတ်တဲ့အပိုင်းစားပါလိမ့်စလည်းဆုံးစားအချိန်ကာလလေးသုံးပိုင်းရှိပါတယ်စလာတဲ့တောင်းလောက်ရက်တည်လို့ဆိုတော့နောက်ဆက်သွားတယ်ဆုံးသတ်သွားတယ်ဒါလေးတွေရှိပါတယ်သမင်းတို့ဝါလိုက်တဲ့အခါကျတော့ပိတ်အာဟာရတွေကရှိတဲ့အရာတွေဟာ ပေါ်လာတာပေါ့စပေါ်လာတယ်တောင်းလောက်လေးပြီးပြောက်သွားတယ်ဝါရီဝါရီဟာဒီတိုင်းမှာပဲပေါ်လာအရာတွေစလာတယ်တောင်းလောက်လေးပြောက်သွားတယ်စအလေအဆုံးသုံးမျိုးပေါ်တယ်ကြည့်ကြည့်ဖို့တရားမှန်နေရမှာကျောက်တိုက်ဆိုင်လို့ဖြစ်ပေါ်တဲ့တရားမှန်နေရမှာ မျက်မှောက်တွေ့ရတဲ့တရားမှန်ရမှာဒီတိုင်းနေတယ်အစလည်းဆုံးအစလည်းဆုံးဆိုပါတယ်အဲဒါသင်္ကတလက္ခဏာပါဠိခေါ်ဆိုသင်္ကတလက္ခဏာခေါ်တာပေါ့အချိန်ပေါ့အချိန်ပိုင်းနေသူကတော့တကယ်ပရမအရှင်မဟုတ်ဘူးအချိန်အချိန်ကာလပြည့်ရခေါ်တာပြောဆိုခြင်းဒါပြောကြတဲ့အခါတော့ဟုတ်သို့တော်အဲ့ဒီအပိုင်းက ကယ်အရှိကိုအပြီးပြုပြီးတော့ဖြေရတာပါတကယ်ရှိတာကတော့တောင်းတင်းလှုပ်ရှားတဲ့သဘောအဲဒါတော့အရှိပဲဆိုတော့စိတ်တောင်းတင်းလှုပ်ရှားတဲ့သဘောလေးကိုမှီပြီးတော့သင်ရှားတဲ့အချိန်ပိုင်းလို့ဆိုတာအဲဒါကိုတော့မနေ့ကတမင်မရှိရဘူးလို့ပြောပါလားစိတ်ကရှုလို့သဘာဝတွေသိလာပြီဆိုလို့ရှိရင် အဲဒီလက္ခဏာအလိုလိုထင်းလာတယ်တမင်မြောင်ရှိလို့ထင်တဲ့အချိန်ရောတမင်မြောင်ရှိလည်းပဲထင်မှတ်ထင်ပါတော့ထင်လည်းပဲထားဦးပေါ့လေအဲ့ဒီဟာကိုလည်းမကြည့်ရဘူးအဲ့ဒါတော့နားလည်ထားပါတော့ဒါကလည်းဖြစ်ခိုက်ရှိမှတဘာဝမြင်ပြီးမှ အထုတ်လို့သဘာဝမြင်ပြီဆိုလို့ရှိရင်သူ့ချိန်ကြတဲ့ခါကျတော့သဘာဝမြင်မှတိခတရှင်သည်တိခတရှင်မှာသမညမြင်သည်သမညဆိုတာဖြစ်ပေါ်ပြီးတော့ကြောက်ွယ်သွားတဲ့အခြင်းအရာတစ်ခုမမြင်တဲ့အခြင်းအရာတစ်ခုပါလေမတည်မြဲတဲ့အခြင်းအရာတစ်ခု အဲ့ဒါအာကာရတိနဲ့ခေါ်ပါတယ်ကျက်လက်ကျက်လက်နဲ့မကောင်းတဲ့အခြင်းရလည်းခုဒါလည်းပဲအာကာရတိနဲ့ပဲဖြစ်ပေါ်သမျှတရားတွေမှာကိုယ်လိုတိုင်းဖြစ်နိုင်တဲ့အတ္တဆိုတာမရှိဘူးအနတ္တရည်ဟုတ်အဲ့ဒါတော့နောက်ပိုင်းကျမှပြောမယ်အတ္တအနတ္တဆိုတာ ရုပ်တရားတွေမှာဆိုလို့ရှိရင်တိကျတင့်တယ်တဲ့သဘောလည်းမရှိဘူးမတင့်တယ်တဲ့သဘောအဲ့ဒါကြီးရှိပါတယ်ကွာဒီတော့မမြဲကုန်ရှင်းကုန်သူတော်တိုက်သူဖြစ်ပုံပါတယ်အဲ့ဒီအရှင်းရဟာယုံနာသဘာဝတိုင်းမှာမကင်းကြောင်းပါဘူးရှိတာကြီးပဲ ယုတ်တရားတိုင်းမှာလည်းရှိတာပဲနတ်တရားမှာလည်းရှိတာပဲနတ်တရားတိုင်းမှာလည်းရှိတာပဲဘယ်ခါမှဖြစ်ပြီးတော့ဖြစ်တဲ့အတိုင်းပြီးနေတာမရှိဘူးကိုယ်လုံးမမြဲတဲ့တရားတွေကြီးပဲဒီတော့မမြဲဘူးဆင်းရဲပုံနဲ့သူတို့ဘတိုက်လူဖြစ်ပုံဟာအလုံးစုံတဲ့တရားတွေနဲ့တူညီနေအဲ့လိုတူညီတဲ့လက္ခဏာကို ပါဠိလိုသံဃာလက္ခဏာလို့ခေါ်ပါတယ်။မြန်မာတက်တဲ့ဆိုလို့ရှိရင်တူညီလက္ခဏာဝင်တာပေါ့။အဲဒီလက္ခဏာ၃ရက်မနည်းတင်ပြပြီးတော့ဖြစ်ခဲ့ရှင်ကသဘာဝမြင်ပြီးဆိုတဲ့ဟာလေးကိုလည်းလေးတစ်ခုထုတ်ပြီးတော့ရှင်းလင်းတင်ပြသွားပါတယ်။သနာကြီးပြည့်တော့လည်းဟုတ်လို့အဲဒါနားလေရတဲ့ဒီနေ့အဲဒါပဲဆက်လက်ပြီးတော့ လုပ်ငန်းရှင်နဲ့တွဲရှင်ကြပါလေအဲရှင်းရပါပါဖြစ်ခိုက်ရှုကသဘာဝမြင်ဒီသဘာဝဖြစ်ခိုက်ရှုဆိုတဲ့ဇာတိဟာမြန်မာမှာတော့အမှန်တရားတူတော့ပါပါတယ်ဒါကလို့ဒီထဲမှာဖြစ်ပါတာတွေပါပါတယ်ရှုဆိုတဲ့ဒီကလုံးဟာ လုံးနဲ့ဖြစ်နေမယ်လို့ဒီမှာစွမ်းအားတွေတော်တော်များများစုံပါတယ်စိတ်ပိုင်းဆိုင်ရာစွမ်းအားတွေပါရှိဆိုတာရှိတာပါပဲရှိတယ်ဆိုတာရိုးမျက်စိနဲ့ရှိတာတော့မဟုတ်ပါဘူးစိတ်နဲ့ရှိတာပါပဲစိတ်နဲ့နှလုံးသွင်းတာပါပဲအဲ့ဒီစိတ်ရောက်သွားအောင်ပြုလုပ်တဲ့သဘောပါပဲ ရှုခွဲအာယုံစီစိတ်ရောက်ဖို့လိုသလိုလည်းပဲပေါ်လာတဲ့ရှုခွဲအာယုံနဲ့တဲ့နေဖို့လည်းလိုပါတယ်ပေါ်လာတာလည်းဟိုကရှုခွဲအဲရှုခွဲအာယုံနဲ့ဒီကရှုရတဲ့စိတ်နဲ့တဲ့နေဖို့အဲ့ဒီဒီရောက်ရောက်သွားအောင်ပေါ့လေအားဆိုင်ဖို့ဒီသွားနှစ်ခုဟာအမြဲတစေလိုပါလေ ကိုယ်ရဲ့ကရှိခွင့်အာရုံတွေပေါ်တိုင်းပေါ်တိုင်းစိတ်ကနေမှဖက်နှစ်ပတ်မပြတ်ပေါ်လေပေါ်တိုင်းပေါ်တိုင်းမှာပိန်စောနှစ်ခုလိုပါတယ်ကျွေစုဟုစိတ်ကအမြင်နဲ့ပြောလို့ရှိရင်ဝိတက်ကခေါ်တာပေါ့။မာလူဝိတက်ခေါ်တာပေါ့။ဝိတက်ဆိုတာသမင်တွေးခေါ်တာမဟုတ်ပါဘူး။ပေါ်တဲ့အာရုံနဲ့ရှိမှတဲ့စိတ်နဲ့တဲ့အောင်ရွယ်ရှူးတဲ့သဘောပါပဲ။ တို့ပြဖြစ်တဲ့အခါကျတော့အခန့်တို့တက်အောင်ချိန်ရတဲ့သဘောမျိုးလိုပါချိန်တဲ့သဘောရွယ်တဲ့သဘောပါရွယ်စူးတဲ့သဘောအစူးဆိုတာကတော့ဆန်သဘောပါပဲစူးစိုက်တာပါလေအဲ့ဒါနားလည်လို့ပါလေသတိပဋ္ဌာန်တရားကြီးအကျေဖွင့်ပြတဲ့နေရာမှာအဲဒီစံခန့်ကိုရောက်တဲ့အခါကျတော့ ဝိစုဝကာမေဝိဇာအကုတလိဓမ္မေတိသဝိတကံသဝိကြတာဝိကကံပိတိစုကံပထမဉာဏ်စတယ်ဟောလို့ဆိုရတယ်နိဝရဏိလေသာတရားတွေကဘာလဲကျင့်စိတ်ဖို့အဟုတုတရားတွေကကျင့်စိတ်ဖို့ဆိုတာပါဒီဝရဏဆိုတာကာမဂုဏ်အာယုန်တွေကို ခုတ်မင်းတတ်မဲ့တဲ့သဘောကာမိသနာနိဝရဏခေါ်ပါတယ်မကျေနပ်စရာတွေနဲ့တွေ့လို့စိတ်ထဲမှာမကျေနပ်စီပြီးတော့ဟိုစိတ်ပြက်စိတ်ဆိုးမုန်းကျိုးတဲ့သဘောပေါ့လေအဲ့ဒါပြပါဒနိဝရဏခေါ်ပါတယ်ဒါလူတွေမှာဖြစ်နေတာလားအခုလိုထက်ကန်းစားကုသိုလ်တရားတွေပြုလုပ်ရေးပါပေါ့လေစိတ်မပါတာ တကယ်လက်တွေ့အားထုတ်တဲ့အခါကျတော့လည်းပဲသွားအမတုတုတ်ထုတ်တဲ့သဘောတွေဖြစ်နေတော့သွားတွေကုန်ထဆန်းပြီးတော့ပြင်မနွမ်းနေပြီးတော့လူလာကြီးတွေကိုလည်းကြောက်ခွေခွေကြီးဖြစ်နေတော့ထိုင်လိုက်ရှင်းပြီးတော့ပါလိမ့်တော့နေတဲ့သဘောမျိုးပါအဲ့ဒါသီနာမိတ္တလူဝရဏခေါ်ပါတယ်အတုတ္တယောဂီပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်အဲဒီသီနာမိတ္တဟာ နှိမ့်ဆက်ဆုံးတာအတွင်းကြကြအနိစ္စကိုသိတဲ့တဲ့ရန်သူလို့ဆိုပါပါပဲအမှန်ကြောက်ကြကောင်းတယ်ပြီးတော့ဆရာများကခေါင်းပေဘူးကသာပေါ်တဲ့အာရုံစိတ်ဆိုင်ကြတော့ကက်ကက်သွားဟိုမှောက်ဖို့ရှင်ကြထားလို့လည်းရှုခွင့်အာရုံကမကတ်နိုင်ဘဲနဲ့ချော်လွဲနေတာ၊ကြွာဟနေတာ တခြားသောစိတ်တွေလွတ်မြင်နိုင်လို့တည်နိုင်ကြတာအဲဒါဥဒိကခေါ်ပါတယ်ဒီကိအောင်မစိတ်မကတ်တာပမာလို့စိတ်ကြံ့လို့လည်းပေါ့ပြီးတော့ငါကမှားခဲ့တဲ့ဟာကြီးကြံပြီးစဉ်းစားပြီးတော့နှုတ်ဓာတ်တွေရတာပူပန်တာအခုဒေသနာကုသိုလ်တရားတွေသူ့အရွယ်လိုက်အချိန်ကြီးအထုရမယ်စားအာမဆုံးမှုပဲနဲ့ပါလေ။အော်ငါလူလိုက်ရည်ရင်ဒီလိုပါလေ။ စိတ်လေးပြန်နှမျောပြီးတော့ပါလေနောက်လာကြီးပူပန်းနေတာပြီးတော့ဘုံပေဘူးကသဘောတိုင်းအာယုကိုရှိမှလို့ရှိရင်စိတ်ရှင်ခြင်းကအစအတိညာနေတဲ့သူချာချာဖြစ်လာနိုင်တယ်နောက်အေးချမ်းတဲ့သဘောတွေ့နိုင်တယ်ဆိုတာပေါ့ဟုတ်မဟုတ်ပါမလားဘုံပေဘူးဖတ်နေုံနဲ့အတိသဘာဝကြီးဖြစ်လာတယ်ဆိုဟုတ်မဟုတ်နိုင်ပါမလားဆိုတာတို့လို့တို့လို့လည်းပေါ့လေ မဝေပိုင်းနိုင်တဲ့သဘောတွေပေါ့အတီးပြုဆုံးဖြတ်ချက်မကြနိုင်တဲ့သဘောတွေပေါ့ယုံမှားခုနဲ့ဝေပါခုတွေပေါ့လေရှင်တွေကအဲ့ဒါတွေဟာပါဠိလိုတော့နိဝရဏခေါ်တယ်ဟောမှာလိုတော့ကုသိုလ်တရားတွေကိုဟန္တာပိတ်ဆို့တတ်တဲ့တရားမျိုးတွေလို့ဆိုပါတယ်စိတ်ကို ညဉ့်ညအောင်လို့ပြုလုပ်တတ်တဲ့တရားစုတွေလို့ဆိုပါတယ်အတိညာကိုလည်းပဲရှိနေအောင်ပေါ့လေမဖြစ်သေးတဲ့အတိညာမရှိရအောင်ဖြစ်တဲ့စာအတိညာတော့မှအဲ့ဒါလေးကလွမ်းဖုံးသွားလို့ရှိရင်ရှိနေတော့ပြုလုပ်တတ်တဲ့တရားစုတွေဒီလိုမြတ်စွာဘုရားကအဲ့လိုစကားတွေနဲ့ရှုတ်ချခဲ့ပါတယ်အဲ့ဒါကြီးရဲ့ရှင်းဖို့ပဲအဲ့ဒါကြီးရဲ့ရှင်းဖို့ဆိုတာက ရှုခွင့်အောင်နဲ့ရှုမှတ်တဲ့စိတ်နဲ့တဲ့အောင်လို့ရဲတာရွယ်ရှုဆရာမှာရွယ်တယ်ဆိုတာချိန်နာမှန်းတာပါပဲရှုဆိုတာကစိတ်ထဲမှာစိုက်ကြနေတဲ့အရှင်ရပါတော့ရွယ်စုဟုတ်အဲဒါပါဠိလိုဝိတ္တကခေါ်ပါတယ်ဒီလိုရွယ်စုလို့ဆိုတဲ့သဘောကတော့ရှုခွင့်အာရုံမှစိတ်နဲ့တဲ့အောင်လို့ရွယ်စုပြီးတော့နောက်တကယ်သဘာဝအစ်စ်နဲ့ စိတ်နဲ့အကျွမ်းတဝင်ရှိအောင်လို့သူကပြုလုပ်ပေးတဲ့သဘောပါပဲ။နောက်ဒီပုံသဏ္ဍာန်ပြည့်ညတ်တွေအာဂရပြည့်ညတ်တွေရှင်းပြီးတော့တကယ်သဘာဝရှိခြင်းနဲ့ပဲစိတ်ဟာအကျွမ်းတဝင်ဖြစ်လာပါပါပဲ။အဲဒီခါကျတော့ကောင်းကောင်းကြီးနားလည်ပါပါပဲ။ဒီတော့အောင်လည်းမရှိတဲ့တဲ့အောင်ဆိုတဲ့ရွယ်စုဖို့ ဆိုတော့အဲ့ဒီဒီရောက်အောင်လို့အားဆိုင်မှုတွန်းအားအဲ့ဒီတွန်းအားလည်းပဲဒီလိုရှိနေရနော်အပူရခြင်းတွန်းအားရှိရတယ်နော်အေးစစ်စစ်လို့လို့မရပါဘူးနိုးချနေရမယ်တက်လက်တက်ကြရမယ်ဆက်လက်ဆက်လက်ရမယ်အဲ့ဒါပါဠိလိုတော့ဝိရိယလို့ခေါ်ပါတယ်။တရားချင်းအာတာပလို့လည်းခေါ်ပါတယ်။အာဆိုင်ဟု အပူရိယအားဆိုင်ဖို့အကြောင်းရဆိုင်ဖို့မရှိရပါဘူးချိန်ပြီးတော့အားဆိုင်တဲ့လို့ရှိရင်ချုပ်ခွင့်အာယုံနဲ့ထိပါပုတ်တိုက်လို့ဖြစ်တော့တယ်ထက်ခဲဆိုတယ်ဒုံရချိန်ပြီးတော့အားဆိုင်ပြလိုက်လို့ရှိရင်ပြစ်မှတ်တော့ကိုပေါ့လေထက်ခဲနဲ့ထိသွားတယ်ပေါ့လေပုတ်တိုက်ပြီးတော့ထိသွားတယ်ပေါ့လေအဲဒီလိုပေါ့လေလက်မှတ်နဲ့ခေါ်တာပါပဲထိမှန်သွားတယ်လို့ခါတယ် တိုးပြတဲ့သဘောမျိုးပါပဲဒီတော့အဲ့ဒီခိုက်ကမှာဇာသဘောဖြစ်တဲ့ရွယ်စုအားနဲ့ခိမှန်ပုတ်တိုက်တဲ့အားခိမှန်ပုတ်တိုက်တဲ့သဘောလေးရှိတော်လိမ့်ရှိရင်ခုနစောစောပိုင်းကပြောခဲ့တဲ့និဝရဏတွေပေါ့လေကမိသနာនិဝရဏလည်းဖြစ်ခွင့်မရဘူးនិဝရဏ6ပါးလုံးကိုဖြစ်ခွင့်မရတော့ဘူး ဒါပါသူတို့နေရာယူထားတာကိုရွယ်စုအားနဲ့ထိပပုတ်တိုက်တဲ့ဒီအားတစ်ခုကဒီစာအင်္ဂါနှစ်ခုလောက်ပါလေသူတို့ကနေရာယူထားတာဒီပုံမှာအထူးသဖြင့်တော့ဥဒက်ကကနာရှင်နာမိတာပါလေရှင်နာမိတာဆိုတာသာမတုတ်ဆုပ်ပြီးတော့ သွားတွေပုံခမ်းပြီးတော့ပြင်းရတဲ့သဘောပေါ့။အဲဒီပြင်းရတဲ့သဘောပြင်းရတဲ့သဘောကိုသူကဆက်ရင်လည်းကြည့်ပြီးတော့အနိုင်ကြီးထားတာ။ပြင်းရတဲ့သဘောကစိတ်ကကျုပ်။ဟမ်။ပုံမကားကလှုပ်လှုပ်ရှားရှားမရှိဘူး။ငဲ့ရတဲ့ပုဂ္ဂိုလ်သွားပြီးတော့ကြည့်လို့ရှိရင်ပဲသူစိတ်ကလှုပ်ရှားရှားရှိတော့ကျုပ်သွားတယ်။ဟုတ်။ဝိတ္တကတော့အဲဒီ အဲ့ဒီရဲ့ဆိုက်ရတဲ့ပွင့်ကားဆင်ရှားတဲ့သဘောရှိတယ်။ကျုပ်ငုံသွားတဲ့သဘောနဲ့ပွင့်ကားဆင်ရှားတဲ့သဘောဟာအချင်းချင်းဟာဆောက်ရောက်ဆိုင်ရတာပဲ။ဒီတော့ကြီးဟိုရဲ့ဆောက်ရောက်ဆိုင်ရမှုဟာပါဠိလိုတော့ဝိတ္တပဲပမာလိုတော့ရွယ်စုမှုပဲ။ဒါပါပဲ။အများကရွယ်စုနေလို့ရှိရင်စိတ်ဟာကျုပ်ငုံသွားတာမရှိတော့ဘူးကွာ။ ပွင့်ကလှုပ်ရှားတဲ့သဘောကရှုပွင့်အာရုံမှာသူကနေရာယူထားတော့စိတ်ကြုံကိုခေါ်တဲ့ဒီနာမည်ကဝင်ဝင်ရတော့စိုက်မင်းနဲ့တိုက်စားတာပဲဒါတော့သူ့ကိုလွှမ်းမိုးအားနဲ့ပါလာသေးတယ်လွှမ်းမိုးဆိုတာကကနအပူရင်းအားစိုက်မှုပေါ့ပြီးတဲ့ပုဂ္ဂိုလ်ကအေးစစ်စစ်ပဲဘယ်တော့မှလိုချတိတ်ကြဆက်လက်တဲ့သဘောရှိလူနာကြီးတွေပဲဟုတ် ကြံပိုင်ပြီးတော့ဗောလေကြော့ခွေခွေပြီးဖြစ်နေတယ်ဒီတော့အပူဓာတ်လည်းထည့်ပေးရတယ်အပူဓာတ်ဆိုတာအတ္တဘလုံလဝရိယပဲအာဆိုင်အဲလုံလဝရိယစိတ်ထုတ်ဖို့ပဲချုပ်ခွေးအောင်ရင်ရှိမှတ်တဲ့စိတ်ရောက်သွားအောင်ဗောလေအိစစ်စမဟုတ်ခဲနဲ့အပူတည်းလုံးလုံးရှားရှားတက်တက်ကြွရတယ်ဖြတ်တတ်တဲ့သဘောလေးတစ်စီရှိနေရတယ်ဗောဒါပါပဲဟုတ် ဟိုပေါ်လာတဲ့အာဝစီအဲဒီရှိခွဲအာဝမှာရှိမှတ်တဲ့စိတ်အဲဒီစိတ်ကရောက်သွားအောင်ပါအားဆိုင်ဖို့တုံးဖို့ရဲရဲရှိရမယ်အချိန်အားလည်းရှိပြီတုံးအားလည်းရှိနေပြီဆိုလို့ရှိရင်ပြမအာယုံကိုပုတ်တိုက်တဲ့ကဲဖတ်တဲ့ခဲကိုထိပါတော့တာပါပဲထိမှန်တယ်တော့ဆက်တော့အဲဒီကစဉ်းစားကြည့်အဲဒီသွား၃မျိုး ပြည့်စုံသွားတဲ့အခါမှာစဉ်းစားကြည့်ကိုယ်လည်းသောသောပင်ကပြောခဲ့တဲ့ကုသိုလ်တရားတွေကိုအတ္တပိတ်ဆို့တတ်တဲ့နိဝရဏတရားတွေမှလည်းဘာမှမရှိတော့ဘူးသူတို့နေရာမြင်နိုင်တော့ဒီတရားသုံးပါးကအစာထိုးထားတာရှုခွဲအောင်ကအစာထိုးထားတာဒီလည်းတော့စိတ်ညဉ့်ညမ်းသွားတယ်သူတို့မဝင်တဲ့စိတ်လည်းညဉ့်ညမ်းသွားတာလည်းမရှိဘူး ဒီတော့အတိညာဖြစ်ခြင်းအကြောင်းတွေလည်းပဲပြည့်စုံလာလိမ့်မယ်။ငါကအတိညာဖြစ်တဲ့စာကိုလည်းပဲပို့ပြီးတော့လူပြည်ပြည်ပြင်းရင်းနဲ့သာမအောင်လည်းပဲသူကပြုလုပ်ပေးနိုင်တယ်။အဲဒါတိတ်ချေစားလာလိမ့်မယ်။ဒီတော့ဘာပဲပေါ်ပေါ်ပေါ်ပြအာရုံဖြစ်ခဲ့ရှိမှသဘာဝမြင်လို့ဆိုတော့သူရှုစရာဟာဒီစွမ်းအသုံးမျိုးထည့်ပြီးတော့ အမြဲတစေစိတ်ကနေမလားရှိနေဖို့လိုအပ်တယ်ဆိုတာပြပါတယ်စကားလေးတူတော့ဝင်တဲ့ဒီထဲမှာစိတ်ပိုင်းဆိုင်ရာသွန်အားတွေပါနေပါတယ်ဒီနောက်လည်းထားတဲ့အတိုင်းရည်ရှိမှုပါရမယ်သွန်အားပါရမယ်အဲ့ဒီမျိုးပါလို့ရှိရင်ဒီဘပုတ္တတကယ်ဖြစ်တဲ့ထိမှန်တဲ့သဘောဟာလည်းပဲအာရုံနဲ့မှရှိနေထိမှန်တဲ့သဘောဟာလည်းအလိုလိုဖြစ်သွားမှာပါပဲ အဲ့ဒါလို့ကိုယ်တိုင်အာယုံနဲ့ရှိမှတ်တဲ့စိတ်ရဲ့ရေစုခုရှုပဲအာယုံရှိမှတ်တဲ့စိတ်ရောက်သွားအောင်ဘုရားပြအာဆက်ခုဒီတရားနှမျိုးဟာဖြစ်ပေါ်စေတဲ့တရားတွေဆိုတာဥဒ္ဒနာမှာဖြစ်သေးလို့ရှိရင်ဖြစ်အောင်ဖြစ်လက်ဆိုင်ကိုလည်းပဲတိုးပွားသွားအောင်ပေါ့ ငယ်ရကကြီးထွားသွားအောင်လူရကနေရင့်ကျက်သွားအောင်နေရနေပြီးတော့များအောင်ကြည့်လို့တဲ့သဘောကိုဒါဘာဝနာခေါ်တာပဲဟောစိတ်ကနိုင်မလားအဲ့ဒါလေးတွေကိုယ်တဏ္ဍမှာဖြစ်နေလို့ရှိရင်ဇမနစ်မှာဆိုရင်စက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်တစ်ချိန်ကြောင်းနဲ့တွေ့ရင်ခုနစောစောပိုင်းကပြောခဲ့တဲ့ တရားတွေပေါ့လေချိန်ပေါင်း60ဖြစ်ပွားစီပြီးတော့ဖြစ်သွားတယ်ဖြစ်ပွားစီတတ်တဲ့တရားတွေဖြစ်ပွားစီပြီးတော့ဖြစ်သွားတယ်ဒီနှစ်ဆက်ကမှသမတ်ကြတွဲရင်တွေ့ရင်လည်းအချိန်လုံး30ပေါ့လေဖြစ်ပွားစီပြီးတော့ဖြစ်သွားတယ်ဖြစ်ပွားစီတတ်တဲ့တရားတွေဖြစ်ပွားစီပြီးတော့ဖြစ်သွားတယ် ဘာဖြစ်လို့ခြေပွားစီလိုက်လဲဆိုတော့နောက်ပိုင်းမှာရှင်းပါလိမ့်မယ်9မိနစ်ဆိုလို့ရှိရင်300ပေါ့တနားရီဆို3လောက်600ပေါ့တွက်ကြည့်ပေါ့အစပြိုးထားတယ်ခုနချိန်အားနဲ့တွန်းအားပါခုနထိမှန်တဲ့သဘောတော့အလိုလိုပါသွားပါတယ်ဒီကဲอืมချိန်အားနဲ့တွန်းအားပါတနားရီဆို3လောက်600ပဲ ဒီကျေးရွာကနေပြီးတော့ကြီးလာတာတွေလူရွာကနေပြီးတော့မြင့်လာမယ်နေရွာကနေပြီးတော့မြားလာတာပဲအဲ့ဒီလိုသူ့ကဆောင်းရတာပဲအဲ့ဒီလိုသူ့လိုက်ဆောင်းနိုင်မှလည်းပဲဘာဝနာအစစ်ဖြစ်နေတာပါပဲအစစ်နဲ့ဆောင်းနိုင်ရင်ဘာဝနာအစစ်ကိုဖြစ်တာပါဒါလည်းဒီခုနဲ့ဒီခုဆက်ဆက်သွားလို့ရှိရင် စိတ်အားနဲ့တွန်းအားပေါ်နေတာဒီခုနဲ့ဒီဆက်ဆက်တော့အားကြည့်လာလို့ရှိရင်ဘာဖြစ်သလဲလို့ဆိုတော့ခုနစောစောကင်းကပြောခဲ့တဲ့ကုသိုလ်တရားကိုစိုက်ရှင်းရဲကိုဟောဒီကတော့ခန္ဓာဖြစ်ရှိတတ်တဲ့လူဝရဏတရားတွေတစ်ချက်မှရင်တစ်ချက်ကျင်းတော့လာရှစ်ခုမြင်ရတာကျင်းနေကြတာပါဆက်ဆက်ပြီးတော့ကျင်းတော့လာအဲ့ဒီကျင်းဦးရဲ့နောက်ဆုံးဘာဖြစ်လာတယ်လဲလို့ဆိုတော့ အားရလာတယ်ရှင်းနဲ့လာတယ်ပြောတယ်ဒါတွေနဲ့ရှင်းလာတယ်စိတ်ဆင်ခြင်ခြင်းလောက်ဆင်ခြင်လာတယ်ြည်ငြိမ်လာတယ်ဒါကြီးလည်းဖြစ်လာတော့ပဲဒီတော့ခုနအနှောက်အယှက်ကြီးကျင်းလို့ဖြစ်ပေါ်တဲ့အာရရှင်နာမှုဒီတိခေါ်ပါတယ်ပျော်ရွှင်မှုကိုဒုက္ခလို့ခေါ်ပါတယ် အဲ့ဒီနမှာတော့ပျော်ရှင်ပြီပေါ့ပျော်ရှင်ပြီဆိုလို့ရှိရင်တော့စိတ်ဟာအေးချမ်းပြီးတော့ငြိမ်ကျသွားတာပဲရောက်ရမခတ်တော့ဘူးဒါကြီးဖြစ်လာတာပဲဒုပြည့်တဲ့အခါမှာပြစ်မှတ်တော်ကိုချိန်ပြီးတော့အားစိတ်နဲ့ပြလိုက်တဲ့အခါမှာဆက်ချင်ရှိသွားပြီဆိုလို့ရှိရင်အိုးအားရသွားတာခုံစောက်ခုံစောက်နဲ့ဖြစ်သွားတာပဲအားရပြီးတော့ပျော်သွားတာပဲ ငြိမ်ကြသွားတာပဲသိဟာလည်းအဲ့လိုထူးကြတာလေအဲ့လိုဖြစ်ပေါ်တဲ့သဘောကတော့နိဝရဏကင်းလို့ဖြစ်ပေါ်တဲ့သဘောအာရခုကြီးကျော်ရွှေခုကြီးတည်ငြိမ်ခုကြီးပေါ့လေတော့အဲ့ဒီဟာကိုပါဠိလိုဝေကစ္စပိတိဒုက္ခလို့ခေါ်ပါတယ်နိဝရဏကင်းခြင်းကြောင့်ဖြစ်ပေါ်လာတဲ့နေမျိုးအကျိုးပိတိဒုက္ခခေါ်ပါတယ်ကွာအာရမှု ပျော်ရွှင်မှုဒါဖြစ်လာတာတော့ဒါငငယ်ကကိုဒုက္ခစားတဲ့ခါမှာအဲဒီရှိရတဲ့ရှင်ကြီးပေါ်တော့မှာစိတ်ရှင်လာတာဒီလိုအဲ့ဒီကျင်းတယ်ဆိုတော့ခုနနောက်ကျစီတတ်တဲ့သဘောကျင်းပြီဆိုလို့ကြီးလာတာပဲစိတ်ကငြိအငြိကြီးတွေကျင်းရနောက်ကျဟိုကြီးကျင်းရတော့သမ္ပစာရဏဆိုတာပါလေနားသိလာတယ်ဟွန်းဒီလိုဆို ego ego ဒီဘာဝဘာဝဆိုတာပါ ဒီစီယောမှန်းနဲ့ဒီအာယုံရဲ့ပါဘောဒီစိတ်ကလေးကရောက်သွားတော့ဒီထဲမှာဆက်ပြီးတော့တတိကလည်းဖြစ်သွားပြီဆိုလို့ရှိရင်ဒီထဲမှာစိုက်ကြသွားတယ်သမာဓိကလည်းဖြစ်တော့တာပါသမာဓိနောက်ပိုင်းကအာရုံတပြုံကြီးခါရပါလာတော့တာပဲဒီတော့ပေါ်တိုင်းအာရုံရှိမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာ ပေါ်တိုင်းပေါ်တိုင်းအာယုံနဲ့တစီတဲ့နေဝရာအတွက်ရွယ်စုမှုတစီလွတ်တယ်ဆိုတာပါလေကျုပ်ကွေးစီရောက်သွားအောင်အပူရခြင်းအဆက်မှုကတစီလွတ်တယ်ဆိုတော့ဒီကလည်းပြီးတော့နဲ့နဲ့မှစိတ်ကရှုပ်ပြီးတော့အပြစ်မဝင်ရအောင်ပေါ့လေရွယ်စုမှုရှိရပါတယ်သူ့ကိုအပြင်းကိုနိုင်ဖို့ရာအတွက်လွှမ်းမိုးတဲ့ အပူတပြအဆိုင်အလေးရှိရပါတယ်။အဲ့ဒီနှစ်ခုတစ်ခုခုအားနေသွားမယ်ဆိုရင်အရှင်းမရှိဘူးဆိုလို့ရှိရင်တော့ကျင်းလာတာပဲ။အကျင်းကဝင်လာတာပဲ။စိတ်ကြောက်ဆက်ကောင်းတယ်အဲ့ဒီအတုဇာယောဂီပုဂ္ဂိုလ်အဲ့ဒီအပြင်းကစိတ်ကြောက်ဆက်ကောင်းတယ်။အပြင်းကဖြစ်ရှိလိုက်တာပဲ။ကိုယ်မုံရတဲ့လုံငါကိုဖြစ်ရှိလိုက်တာပဲ။အဲ့ဒါစိတ်ကြောက်ဆက်ကောင်းတယ်။အဲ့ဒီရလူကိုရှင်းဥစွာအနိုင်တိုက်ဟန်ဆိုလို့ရှိရင်လည်းဇာနဲ့ဟာတွေလည်းပဲ လွယ်လွယ်နဲ့ပေါ့လေလွန်မှုနိုင်နိုင်ပါတယ်အခုပြောခဲ့တဲ့တရားအုပ်စုတွေအပေါက်လိုက်အနေနဲ့ခန္ဓာဒီဝရဏတွေစုပေါင်းပြီးတော့တက်ဖြစ်နိုင်တယ်လို့သူတို့တစ်ခုချင်းတစ်ခုချင်းအနေနဲ့လည်းပဲသူတို့ဆောင်းရတ္တိရှိကြပါတယ်ဆိုကြပါစို့ခုတက်က ဝိတက်ကဆိုတာအချိန်ကွဲအောင်လည်းရှိမှတ်တဲ့စိတ်နဲ့တည့်အောင်လို့ရည်ရည်တဲ့သဘောကိုပန်းတဲ့အာယုံဝယ်ရည်စုလို့တဲ့ပြီးဆိုလို့ရှိရင်အဲ့ဒီလိုမတဲ့ရင်စိတ်ကတဲ့မလို့ဆိုရင်မြတ်သောအာဖြင့်ကမ္မကိုအာယုဘက်ကိုရောက်တတ်တဲ့စိတ်ကကမ္မစ္စရာနိဝရဏခေါ်တယ်ကမ္မကိုအာယုဘက်ရောက်တယ်ဆိုတာ ကောင်းတာလေးတွေမြင်ကျင်တာကြားကျင်တာနားကျင်တာစားကျင်တာရှိကျင်တာပေါ့ဒါပေါ့အဲ့ဒီအတေးချံလေးတချို့ခတ်တန်တန်ဖြစ်တတ်တယ်ကိုမနဲ့အာရုံနဲ့မှတ်တဲ့စိတ်နဲ့တွေ့နေပြီဆိုလို့ရှိရင်အဲဒီကာမိသနာမျိုးလည်းလိုက်ဖြစ်ခွင့်မရဘူးကျင်းစင်သွားတယ်ဘာဖြစ်လဲဆိုတော့သူရဲ့ဆက်ရင်တဲ့ဥဒိကရောက်လာတော့ ခဏကာမိသနာနိဝရဏဖြည့်ပြရတာပဲလို့ဝိတကအစာထိုးလိုက်တာပါဟုတ်ကာမဝိတ္တိနေရာပါအခုရှုမှတ်တဲ့ဘာဝနာဝိတ္တရောက်သွားတာပါစာထုတ်ပြလိုက်တာတော့အောင်နဲ့မရှိနဲ့ဖြူပါတဲ့ကိစ္စဖြစ်သွားတယ်ဆိုတော့ဖောက်လာပြီးနဲ့ဖြူသွားရဲ့ဖောက်မရှိရလေအတိအကျဖြစ်လာနိုင်တယ်ပင်ကနဲ့ဖြူပါသွားလို့ရှိရင်လည်းလှုပ်ရှားတဲ့သဘောလေးကြီးရှိသွားနိုင်တယ် ပုတ်တိုက်တကယ်လို့ပေါ့ထိထိမိမိဖြစ်သွားပြီဆိုလို့ရှိရင်ထိမိတဲ့အာယုပါလဲဆိုတော့သိရတာပဲရှင်းရှင်းပြီးသွားပြီဆိုလို့ရှိရင်ဘယ်သံတရားရှိနေတော့မလဲသူလို့သူလို့နဲ့ဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတာဒီလိုအတွေးကြံနေတယ်ရှိရအောင်ဟုတ်ဒါတော့သံတရားခေါ်တဲ့ဤကိစ္စလည်းပဲဆက်ရည်ပဲနဲ့ကျင်းတော်တယ်ကွာ နှစ်သိအားရလာတယ်ဆိုတဲ့ကောကဇာဘာရဟာသူကနှစ်သိအားရတဲ့သဘောမရှိဘူးဖြစ်စည်းတတ်တဲ့သဘောရှိတယ်စိတ်ပုတ်တယ်ဆိုတော့ဒီဒီလေးဝင်သွားတဲ့ခါကျတော့ဒီအစိတ်အပုတ်တက်ကိုလည်းပဲဖြစ်စည်းလိုက်တဲ့ပီတိရဲ့ဇာဘာရနိဝရဏကိုလည်းဖြစ်စည်းလိုက်ဆက်ရင်လည်းပီတိကိုဖြစ်စည်းလိုက်တယ်ဖြစ်ခွင့်မရအောင်ဖြစ်စည်းလိုက်တယ်ပြောရှင်တဲ့သဘောကြီးဝင်လာပြီဆိုလို့ရှိရင်ပြောလာပြီဆိုလို့ရှိရင် စိတ်ကငြိမ်တာပဲငြိမ်ကြသွားတယ်ဆိုလို့ရှိရင်ခုနမငြိမ်တဲ့ဥဒိစ္စနဲ့ပူပါဖို့ကိုယ်ကုစားပါမငြိမ်တဲ့ဖို့အဲ့ဒါလည်းပဲဖြစ်ကုန်ရတော့ဘူးအတီးအီးဒီဆက်ငြိမ်တဲ့ကလေးတွေကဘလို့တိုက်ထုတ်လိုက်တာပဲဒီမှာနောက်အောင်ထဲမှာဆက်ပြီးတော့ကြာသွားတာဆက်ပြီးတော့ကြာသွားတော့ဒီမှာတမာတိဖြစ်သွားတာပဲအဲ့ဒီတမာတိကဘာနိုင်ရတော့ဟွန်း ပါနိုင်ရဆိုကုနာသုတ္တပိကပြောခဲ့တဲ့ဟိုအဲကာမဂုဏ်ကာမိစ္ဆနာနိဝရဏကာမိစ္ဆနာနိဝရဏကိုသမာဓိရနိုင်တာပဲစိတ်ချတော့ခုနဝိတက်ကတော့ရှိနမိတာသူကအနိုင်တက်လိုက်တာပဲခုနနည်းနည်းစောစောကအပြောလွယ်သွားတယ်ဝိတက်ကရှိနမိတာမရှိဘူးစိတ်စိတ်စိတ်ကြတော့တာကကာမိစ္ဆနာနိဝရဏအဲ့ဒါတွေမရှိတော့ဘူးအတိအတိသူတို့ကလည်းပဲ စွန့်ရည်တတ္တိတွေရှိကြတယ်။အတိအကျစွန့်ရည်တတ္တိရှိတဲ့တပ်ပေါင်းစုနဲ့စိုက်လိုက်တဲ့အခါကျတော့ဘုရားနိဝရဏရန်သူတွေဟာဖြစ်ခွင့်မရဘဲနဲ့တဖြည်းဖြည်းဆုတ်ခွာဆုတ်ခွာပြီးတော့အာနဲ့အာနဲ့သွားနိုင်တယ်။အဲဒီအာနဲ့အောင်ပြုလုပ်တဲ့နေရာမှာဘုရားသွားအားရအပြည့်ပါလာပြီဆိုလို့ရှိရင်အပြည့်ပါလာတဲ့တရား ဖြစ်ပွားစေတဲ့တရားကိုလို့ဖြစ်ပွားစေတဲ့တရားကွာတာဟာဘာဝနာလို့ခေါ်ပါတယ်ဒီခိုက်တာမှာသာမန်တန်ရှင်းတဲ့ကုသိုလ်တဲ့လုံခဲ့တဲ့ကုသိုလ်လည်းပဲဒီမှာဖြစ်နေပါလေ။ဒါကြောင့်လို့ဘာဝနာကိုအဓိကုသလဘာဝေတိတုဘာဝနာလို့ဆိုထားပါတယ်။အဓိကုသလသာမန်စိတ်ပန်ရှင်းမှုတဲ့ပေါ်လွန်သောစိတ်ပန်ရှင်းမှုဘာဝေတိတုဖြစ်စီပွားစီ ကြီးစီဖွားစီများစီတတ်တာဖို့လို့ဘာဝနာဘာဝနာကြီးအင်းလို့ဒီလိုဆိုပါတယ်ကွာနောက်စိတ်ကြီးလည်းဝင်လာတာပဲစိတ်ကြီးလည်းဆိုတာမာနနဲ့ကြည့်တာမဟုတ်ပါဘူးတကယ်ကိုသတ်ရှင်းတဲ့စိတ်ကြီးဝင်လာတာပါလေအဲဒီကကြောင့်လို့ရှိရင်စိတ်ပြောစရာကောင်းဆုံးအင်းတဏှာရင်းနေလေးကျော်တော့ပါပြီဒီမှာပဲရကြအောင်လက်ခဏကြပါပဲဆက်လက်ပြီးတော့ဆွေးနွေးကြပါဦးမယ်